တုတ်တန်ချံအခန်းကြီး27အငယ်1မှ16ရှင်မြင်းဤစိတ်နှလုံးသည် ရေချောင်းကဲ့သို့ဖြစ်၍သာရဖျား၏လက်တော်၌ရှိသည်ဖြင့်အလိုတော်ရှိသည့်အတိုင်းလှည့်စေတော်မူ၏လူတို့သည်မိမိတို့ကျင့်သမျှသောအကျင့်တို့ကို နှစ်သက်တတ်၏သာရဖျားမူကားစိတ်နှလုံးတို့ကိုချိန်တော်မူ၏ရစ်ပူဇော်ခြင်းကိုနှစ်သက်တည်တဲ့ဖြောင့်မတ်စွာပြုခြင်းတရားသဖြင့်စီရင်ခြင်းကို ထာဝရဘုရားသည်တာ၍နှစ်သက်တော်မူ၏ထောင်လွှားသောမျက်နှာမာနကြီးသောနှလုံးမတရားသော သူတို့၏အလင်းတော်လဲအပြစ်ပါ၏လုံလဝိရိယပြုသောသူ၏အကြံစီသည်ကြွယ်ဝခြင်းနှင့်၎င်းတမာဒရိ မရှိသောသူ၏အကြံစီသည်ဆင်းရဲခြင်းနှင့်၎င်းဆိုင်ပေ၏မှုသာစကားအဖြစ်ဗန္တာကူစီးပူးခြင်းအမှုသည်တေမင်းကြော့ခွင်းတို့တွင်ပြောက်လွင့်သော အနတ္တဖြစ်၏ မတရားသောသူတို့သည်တရားသဖြင့်မစီရင်လိုသောကြောင့်မိမိညှင်းဆဲခြင်းအဖြစ်သည်မိမိကိုဖျက်ဆီးလိမ့်မည်လမ်းလွဲသွားသောသူသည်ကွာဝေးရာသို့ရောက်တတ်၏စင်ကြယ်သောသူပြုသော အမှုမူကားမှန်ပေ၏ရန်တွေ့တတ်သောမိမနှင့်အတူလူများသောအိမ်၌နေသည်ထက်အိမ်မိုးပေါ်တောင့်တဲမှနေသောတာ၍ကောင်း၏မတရားသောသူသည်မနာလိုသောစိတ်ရှိ၏ အိမ်နီးချင်း၌ကျေးဇူးပြုကျင်သောအလိုမရှိ မထီမျက်မြင်ပြုသောသူသည်အပြစ်ဒဏ်ကိုခံရသောအခါညံတိန်သောသူသည်တတိရတတ်၏တတိရသောသူသည်လည်းတွင်တင်ခြင်းကိုခံသောအခါပညာတိုးပွားတတ်၏တရားသောသူသည် မတရားသောသူ၏အိမ်ကိုပညာစိတ်နှင့်ဆင်ခြင်တတ်၏မတရားသောသူတို့မူကားမိမိတို့ပြုသောဒုစရိုက်အားဖြင့်ပျက်စီးခြင်းသို့ရောက်တတ်ကြ၏ ဆင်းရဲသောသူ၏အော်ဟစ်တံကိုမကြားလို၍နားကိုပိတ်သောသူသည် ကိုယ်တိုင်အော်ဟစ်၍အဘယ်သူမျှမကြားရတိတ်ဆိတ်စွာပြေးသောလက်ဆောင်သည်သူစိတ်ကို၎င်းရင်ခွင်၌ချထားသော လက်ဆောင်ပနာသည် ပြင်းစွာသောအမျက်ကို၎င်းဖြစ်တတ်၏ဖြောက်မတ်သောသူသည်တရားသဖြင့်စီရင်၍ဝမ်းမြောက်တတ်၏အာရမမှုကိုပြုသောသူမူကားပျက်စီးခြင်းသို့ရောက်လိမ့်မည်ဉာဏ်ပညာလမ်းမှ လွှဲသွားသောသူသည်တင်းကျိန်းသားအစုအဝေး၌နေရာကျလိမ့်မည်အငယ်16မှ31ကာမဂုဏ်၌မွေလော်သောသူသည်ဆင်းရဲခြင်းသို့ရောက်လိမ့်မည်စပြည့်ရည်နှင့်စီကိုကြိုက်သောသူသည်လည်းငွေကိုမရတတ်ရမတရားသောသူသည်တရားသောသူအဖို့လွန်ကျူးသောသူသည်ဖြောက်မတ်သောသူအဖို့ရွေးရန်ဖြစ်၏စိတ်တူ၍ရန်တွေ့တတ်သောမိမနှင့် နေသည်တဲ့တောလွင်ပြင်၌နေသောတာ၍ကောင်း၏ပညာရှိသောသူ၏အိမ်၌နှစ်သက်ဖွယ်သောဗန္တာနှင့်စီရှိတတ်၏မိုက်သောသူမူကားကုံစီတတ်၏ဖြောင့်မတ်ခြင်းတရားနှင့်ဂုဏတရားကိုရှာသောသူသည် အသက်ရှင်ခြင်းဖြောင့်မတ်ခြင်းဂုံတရေထင်ရှားခြင်းကိုတွေ့တတ်၏ပညာရှိသောသူသည်ခိုင်ခန့်သောမြို့ရိုးကိုတက်၍မြို့သားကိုးစားစရာခွန်အားကို ရှုံချတတ်၏မိမိနှုတ်နှင့်ရှာကိုစောင့်တော်သူသည်မိမိစိတ်ဝိညာဉ်ကိုဒုက္ခနှင့်လွတ်စေခြင်းကစောင့်ရာရောက်၏ပြင်းစွာသောဒေါသအမျက်၌ကျင်လည်သောသူကိုထောင်လွှားစော်ကားသောသူမထီမဲ့မြင်ပြုသောသူဟု၍သမုတ်အပ်၏ပြင်းသောသူသည်အလုံးမလုံးချင်သောကြောင့်မိမိတက်မဲ့သောအားဖြင့်တည်တတ်၏တနေ့လုံးတက်မဲ့အားကြီးတတ်၏ ဖြောင့်မတ်သောသူမူကားမနှမျောဘဲစွန့်ကြဲတတ်၏မတရားသောသူပူဇော်သောရစ်သည်ဆက်ထုတ်ယွန်ရှာပွေဖြစ်၏ထိုမြတ်မကမတရားသောစိတ်နှင့် ပူဇော်လျင်တာ၍ဖြစ်၏မမှန်သောတက်တည်သည် ပြက်တတ်၏ကိုယ်တိုင်ကြားသောသူမူကားတည်ကြည်စွာပြောတတ်၏မတရားသောသူသည်မိမိမျက်နာကို ခိုင်မာစေတတ်၏ဖြောင့်မတ်သောသူမူကားမိမိတွားရလမ်းကို ပြင်ဆင်တတ်၏ ထာဝရဘုရားတစ်ဖက်၌ဉာဏ်မတည်ပညာမတည်အကြံဆုံးတစ်ခုမျှမတည်နိုင်စစ်တိုက်ရာကာလအဖို့မြင်းများကိုပြင်ဆင်တော်လဲထာဝရဘုရား၏ကျေးဇူးတော်ကြောင့်ချမ်းသာရပါ၏